အခန်းကြီး22အငယ်1မှ5တို့ဖြစ်၍ဒါဝိဒ်ကဤအရက်သည်ထာဝရအရှင်ဘုရားသခင်အိမ်တော်ဖြစ်၏ဤရစ်ပလင်သည်ဣဒရေလမျိုး၏ရစ်ပလင်ဖြစ်၏ဟုဆိုလျက်ဤဒေလပြည်၌ရှိသောတပန်းမျိုးသားတို့ကို စုဝေးစေခြင်းဟာမိန်တော်မူ၏ဘုရားသခင်အိမ်တော်တည်စရာဖို့ကြောက်စေရသောပယံသမားတို့ကိုလည်းစေခိုင်းတော်မူ၏ တကားလုံးเสียတန်ချုံအဖို့နှင့်တက်သားဆက်เสียအဖို့များစွာသောတန်ကို၎င်းအချိန်မမှတ်နိုင်အောင်များစွာသောကြေးဝါကို၎င်းများစွာသောအာရစ်တက်သားကို၎င်း ပြင်ဆင်တော်မူ၏ဇီးတော်မြို့သားနှင့်တူရူမြို့သားတို့သည် အာရစ်တက်သားအများကိုအထံတော်သို့ဆောင်ခဲ့ကြ၏ဒါဝိဒ်ကလည်းငါသားရှောလမုန်သည်အသက်ငယ်၍နှုတ်သေး၏ ထာဝရဘုရားအဖို့တည်ရသောအိမ်မူကားအလွန်ထူးဆန်းသောအိမ်အတိုင်းတိုင်းအပြည်ပြည်၌ဘုံတရေကျော်စောသောအိမ်ဖြစ်ရမည်ယခုပင်အိမ်တော်အဖို့ငါပြင်ဆင်မိဟုအကြံရှိလျက်အနေဆမရောက်မီများစွာ ပြင်ဆင်တော်မူ၏ငယ်၆မှ၁၆သားတော်ရှောလမုန်ကိုလည်းခေါ်၍ဣဒရေလမျိုး၏ဘုရားသခင်ထာဝရဘုရားအဖို့အိမ်တော်ကိုတည်ဆောက်ရမည်အကြောင်း မှားထားလေသည်မှာငါသားငါ၏ဖျားသခင်သာရဖျား၏နာမတော်အဖို့အိမ်တော်ကိုတိဆောက်မည်ဟုငါအကြံရှိပြီးတို့ရတွင်အရဖျား၏နှုတ်ပတ်တော်သည်ငါတို့ရောက်တီကားတင်းဒီများစွာစစ်တိုက်၍လူအများတို့ကိုတတ်လေပြီးမြေကြီးပေါ်မှငါမျက်မှောက်၌များစွာသောအသွေးကိုတွန်းသောကြောင့်ငါနာမဖို့အိမ်ကိုမတီမဆောက်ရတင်းမြင်သောသားတယောက်သည်ညီကိုတော်သူဖြစ်လိမ့်မည် သူ၏အမိကားရှောလမုန်ဖြစ်၍သူ့ပတ်လည်၌ရန်သူမရှိ၊ငြိမ်ဝပ်သောအခွင့်ကို၎င်း၊သူ၏လက်ထက်၌ဣသရေလအမျိုးသည်စစ်တိုက်ခြင်းမရှိ၊ငြိမ်ဝပ်စွာနေရသောအခွင့်ကို၎င်းငါပေးမည်။ထိုသားသည်ငါ့နာမအဘို့အိမ်ကိုတည်ဆောက်ရလိမ့်မည်။သူသည်ငါ့သားဖြစ်လိမ့်မည်။ငါသည်လည်းသူ၏အဘဖြစ်မည်။သူထိုင်သောဣသရေလနိုင်ငံ ရာဇပလင်ကိုအစဉ်အမြဲငါတည်စေမည်ဟု မိန့်တော်မူပြီ။တို့ဖြစ်၍ငါသားထာဝရဘုရားသည်တင့်ပဲ့၌နေ၍အကြံထမ်းမြောက်စေတော်မူသည်ဖြင့်အမိန်တော်ရှိသည့်အတိုင်းတင်သည်တင်ဘုရားသခင်ထာဝရဘုရား၏အိမ်တော်ကိုတည်ဆောက်ရလိမ့်မည်။တို့ရတွင်တင်သည်တင်ဘုရားသခင်ထာဝရဘုရား၏တရားတော်ကိုစောင့်ရှောက်မိအကြောင်းထာဝရဘုရားသည်ဉာဏ်ပညာကိုပေး၍ဣဒရလမျိုးကိုစီရင်ခြင်းအမှု၌ မှားထားတော်မူပါစေသောဣဒရလမျိုး၏အမှု၌သာရဖျားသည်မောရှိအားမှားထားတော်မူသောစီရင်ထုံးဖွဲ့ချက်တို့ကိုဆောင်းလျှောက်ခြင်းဟာတတိပြုလျင်အကြံထမ်းမြောက်ရလိမ့်မည်အာယူ၍ရင်ရင်ရှိလော့ဆိုရင်ချင်းစိတ်ပြက်ခြင်းမရှိစေနှင့်ငါသည်ဆင်းရဲခံစဉ်တွင်သာရဖျား၏အိမ်တော်ဖို့ရွှေအခွက်တစ်ထောင်နှင့်ငွေအခွက်တစ်သောင်းကို၎င်းအချိန်မမှတ်နိုင်အောင်များစွာသောခြေဝါနှင့်တန်ကို၎င်း သစ်သားများနှင့်ကြောက်များကို၎င်းပြင်ဆင်ပြီ။သင်သည်လည်းထပ်၍ပြင်ဆင်ရမည်။ထိုမှတပါးသင်၌များစွာသောလက်သမား၊ပန်းရန်သမား၊ကျောက်ဆစ်သမား၊အမျိုးမျိုးသောအတတ်၌လေ့ကျက်သောဆရာသမားရှိကြ၏။ရွှေငွေကြေးဝါသံအတိုင်းမသိများသည်ဖြစ်၍ထလော့။ကြိုးစားလော့။ထာဝရဘုရားသည်သင်နှင့်အတူ ရှိတော်မူပါစေသောဟုမှာထားတော်မူ၏။ အငယ်၁၉မှ၁၉ဤတွေလမင်းအပေါင်းတို့သည်သားတော်နှင့်ဝိုင်းရမည်အကြောင်းမှားထားလေသည်မှာတင်တို့၏ဖျားသခင်သာရဖျားသည်တင်တို့နှင့်အတူရှိတော်မူသည်မဟုတ်လောအရရ၌ငြိမ်ဝှေ့ရသော အခွင့်ကို ပေးတော်မူသည်မဟုတ်လောပြည်သူပြည်သားတို့ကိုငတ်လက်၌အပ်တော်မူသည်ဖြင့်ဒါဝရဖျား၏ရှိထိုဖျားသခင်၏လူတို့ရှိမှတပြည်လုံးသည်နှိမ့်ချလျက်ရှိ၏တို့ဖြစ် သင်တို့၏ဘုရားသခင်သာရဘုရားကိုရှာခြင်းငှာကိုယ်စိတ်နှလုံးကိုနှိုးဆော်တိုက်တွန်းကြလော့သာရဘုရား၏နာမတော်အဖို့တရားသောအိမ်တော်တဲသို့သာရဘုရား၏ဗြိဉ္ဉ်တစ်တာတော်နှင့်ဘုရားသခင်၏တန်ရှင်သောတစားတို့ကိုတွင်ခြင်းငှာထားကြလော့သာရအရှင်ဘုရားသခင်ဤတန်ရှင်းရာဌာနတော်ကိုတိဆောက်ကြလော့ဟုမှားထားတော်မူ၏